သာသနာတော်သက္ကရာ2554ခုနှစ်သူတော်ဟောဟာကောတာသက္ကရာ1382ခုနှစ်ဘုရောဝတ္တန္တမူလရာတိတော်တလင်းလာပြည့်ကျော်ရှိရမည်ဒီနေ့ရှင်မင်းဝန်သာသနာရေးတာတို့ဓမ္မကမနာကုသိုလ်ဒုလာရောက်စီပူကြတဲ့ဓမ္မမာမက တရားလိုနာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားစုပြုလို့မှာကဓမ္မပဒသဒ္ဓမာလာရဲ့တရားရနိုင်တဲ့အခွင့်အာကောင်းပေးပါတရားတော်ကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားစုပြုလို့မှာဖြစ်ပါတယ်တရားရနိုင်တဲ့အခွင့်ကောင်းခါကောင်းလေးပါဒီတရားတော်ဘုန်းကြီးတို့ဓမ္မဒါန တရားမှုပြီးမှာပါ။ဒါကြောင့်လေဆိုတော့ဘုန်းကြီးတို့ရသော်ဗျာရှင်ရဲ့သာသနာတော်မှာ2500ကျော်သွားပါပြီ။အဲလိုသာသနာ2500ကျော်သွားပြီဖြစ်တဲ့ယခုလိုခါမှာအချို့ချို့အချို့ချို့သောပုဂ္ဂိုလ်များက ယခုလိုသာသနာ2500ကျော်သွားပြီဖြစ်တဲ့အချိန်ခါကာလမျိုးမှာတရားရည်အားထုတ်ပေးမဲ့လူတွေပဲဘောဓဘာစတဲ့အရိယာပုဂ္ဂိုလ်များဖြစ်ပြီးတော့တရားသူရနိုင်တဲ့တရားတွေ့နိုင်တဲ့အခါမဟုတ်တော့ဘူးလို့အချို့အချို့ကယူဆလျက်ရှိကြပါမြတ်စွာဘုရားရှင်ရဲ့သာသနာဟာ2500 တရားသာသနာက2500လို့သူတို့ကဒီလိုယူရှိနေပါတကယ်တမ်းကျတော့တရားသာသနာမရှိပါဘူးဘုရုသာသနာပဲရှိတယ်တရားသာသနာပဲရှိပါတယ်တရားသာသနာဆိုတာမရှိပါဘူးမြတ်စွာဘုရားကသာသနာတော်9000ထားခဲ့ပါတယ်ဘယ်လောက်ထားခဲ့လဲ9000ထားခဲ့ပါလိမ့် ပြီးတော့သာသနာတော်2500ကျော်သွားပြီဖြစ်တဲ့တွင်တရားသာသနာရှိတယ်လို့ယူဆရှိတဲ့ပုဂ္ဂိုလ်ချို့ကယခုချိန်ဟာဘုရားသာသနာတော်ကုန်သွားပြီတရားသာသနာရောက်ပြီအဲကြောင့်တရားတွေကြိုးစားပြီးတော့အထုတ်ပင်မယ်လို့လည်းပဲဘုဒ္ဓဘာသာရဲ့အေးရပုဂ္ဂိုလ်များဖြစ်ပြီးတော့တရားသူတရားမြတ်တွေရနိုင်တဲ့အခါမဟုတ်ဘူးလို့ဒီလိုချို့ချို့ကယူဆရှိပါတယ် ဝိရဘုရားသာသနာတော်ကိုသူတီရောသက်ဝင်ရတဲ့ပုဂ္ဂိုလ်များကသာသနာ2500ကျော်သွားကုန်တယ်။သာသနာ2500ကျော်ရုံမဟုတ်ဘူးသာသနာ9000ကျော်သွားကုန်တယ်ပဲ။မြတ်စွာဘုရားရဲ့အဆုံးအမတိုင်းလိုက်လာပြီးတော့ဒီတိဋ္ဌံတရားကိုကျင့်ပွားအားထုတ်တယ်ဆိုရင်ဘုဒ္ဓဘာသာရဲ့အရိယာပုဂ္ဂိုလ်များဖြစ်ပြီးတော့တရားသူတရားမြတ်တွေ ရနိုင်သေးတယ်လို့ယူဆရှိတဲ့ပုဂ္ဂိုလ်ကြီးကလည်းရှိကြပါအဲ့ဒီယူဆရှိတဲ့ပုဂ္ဂိုလ်များရောမရှိဘူးလားရှိပါလေဘုရားရှင်ရဲ့သာသနာတော်ကိုတကယ်ယုံကြည်သက်ဝင်နေတဲ့ပုဂ္ဂိုလ်များရသော်ဘုရားသာသနာတော်9000ကျော်သွားပါစေတကယ်ဒီတရားတော်အတိုင်းကလိုက်လာကျင့်သုံးနေတဲ့ပုဂ္ဂိုလ်ရှိရင်အဲဒီပုဂ္ဂိုလ်ကြီးတရားမရနိုင်ဘူးလား တန်းနိုင်တယ်အဲ့ဒီအယူအဆနှမျိုးမှာမြေတွေးအယူအဆကမှန်ကန်တယ်ဆိုတာကိုဘုန်းကြီးတို့ဓမ္မပဒထပ်စာဒုတိယတွဲစာမျက်နှာ304မှာရှိအဲ့ဒီမှာသာသနာဆရာများရဲ့ဖွင့်စကားဖြင့်ဘုန်းကြီးတို့သိနိုင်ပါအထက်ကဆရာများဆိုတာမြတ်စွာဘုရားရှင်ရဲ့အလိုတော်ကိုသိတဲ့ဆရာများဖြစ်ပါအဲဒီအထက်ကဆရာများက ရားသာသနာ1500ကျော်သွားတော်လည်းပဲတရားသူများရနိုင်တဲ့အခွင့်ကောင်းအခါဘူး၄မျိုးခွင့်ကောင်းအခါကောင်း၄မျိုးရှိတယ်ဆိုတာကိုဖွင့်ပြထားပါတယ်အဲဒီလိုသာသနာဆရာများဖွင့်ပြတာလေးကိုခွန်ကြီးတို့ဟောမပြခင်ပါခွန်ကြီးကရသော်ဘုရားရှိခိုးတော်မြတ်ကြီးကိုတော်တိုင်ဘုဒ္ဓဘာဝသနာရသော်ဘုရားမဟာပရိနိဗ္ဗာန်သုတ်ပါ စွာဘုရားကိုတော်တိုင်ဒီဟောကြားထားတာရှိပါဟိမေသာသုပတ္တဘိက္ခုတမ္မာဝိဟရေယောအာတုံယောလောကောအရဟံတိဟိအတ္တသုပတ္တသုပတ္တသုပတ္တသုပတ္တဣမေသာဘိက္ခုဤငါဘုရားဤတတိယံတော်တို့တိနိသမ္မာကောင်းမှုမှသာစွာဝိဟရေယောမဆုံးမနှင့် မဗျာဟောကြားကြတဲ့အတိုင်းကျင့်ကြံအားထုတ်၍နေရကြကုန်ညာလောကေဟောဤလောကကြီးတဲ့၌အဟံတေဟိယံတာတို့ဖြင့်အာတုံယောမသိသုံးသည်အတ္တဖြစ်ရသည်မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကသုပ္ပတံငါမယားရဲ့သာသနာမှာသာသနာ9000ကျော်သွားပြီရှိတဲ့ ။ငါဗျာရဲ့ဒီလယဟန်တော်များတတိတော်ကများငါဗျာဟောကြားထားခဲ့တဲ့အတိုင်းဒီတိချံမေ့ပြီဆိုတဲ့အချင်းနဲ့တရားတို့ကိုမဆုံးမနဲ့ကြိုးစားပြီးတော့အာထုတ်ရကြတယ်ဆိုရင်တဲ့ဟောဒီလောကကြီးထဲမှာသောတာပန်ဆိုတာလည်းမစိတ်သုံးဘူး။ဘာမစိတ်သုံးတာ။ဒီသောတာပန်လည်းဖြစ်နိုင်တယ် ဒီနဲ့တစ်ဆင့်တက်ပြီးတော့သက္ကရာကံမင်းမညာပူညာဆက်ရောက်ပြီးတော့သက္ကရာကံကြည့်အောင်မဖြစ်နိုင်ဘူးလားဒီတဲ့ဆင်းနေပြီးတော့အနာဂံကြည့်အောင်ရောမဖြစ်နိုင်ဘူးလားဒီတဲ့ဆင်းနေပြီးတော့ကြိုးစားပွားများအားထုတ်သွားမယ်ဆိုပါရင်ယဟန္တာကြည့်အောင်မဖြစ်နိုင်ဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဤမိစာဘိက္ခုဤငါဘုရား၏တိတယဟန်တို့တို့သည်သမ္မာကောမောမဂ္ဂံသွားဝိဟရေယုံမဆုံးမနဲ့ ငါဘုရားညွှန်ကြားတဲ့အတိုင်းကျင့်ကြအထုတ်၏နေရကြကုန်ညာလောကောဟောဤလောကကြီးရဲ့၌အရဟံတေယန္တတို့ဖြင့်အာတုံယောမသိသုံးသည့်အတ္တဖြစ်ရာ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း ဒီတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်ကဥပဒါငါဘုရားရဲ့သာသနာမှာငါဘုရားရဲ့တတိသာသာဝကရိယာငါဘုရားဟောကြားထားတဲ့ဒီပဋိပဒံအချက်မဲ့တဲ့အချက်မဆုံးမနဲ့အသက်နဲ့ခန္ဓာကိုယ်ကိုမငဲ့မညာကြိုးစားပြီးတော့အထုတ်ရစ်ကြတယ်ဆိုရင်တဲ့ဗာမယရဲ့သာသနာမှာသောတာပန်လည်းမသိတော့ဘူးသဂရာကံလည်းမသိတော့ဘူးအနာကံလည်းမသိတော့ဘူး ယဟန္တာရောသိကုန်ပါမလားယဟန္တာတိအောင်သိကုန်ပြီးတော့သောတော်ကပြောတဲ့ဘုန်းကြီးတို့ဒီမှာသာသနာ2500ကျော်သွားပြီတရားသာသနာကုန်ပြီတရားသာသနာရောက်ပြီအဲလိုတရားသာသနာရောက်ပြီဖြစ်တဲ့အတွက်တရားတွေဘယ်လိုပဲကြိုးစားကြိုးစားသောတတ်ပါရှာတယ်အရိယာပုဂ္ဂိုလ်များဖြစ်ပြီးတရားသူတွေမရနိုင်တော့ဘူးဆိုတဲ့စကားမှန်လားမှားလားလုံးဝမှားတယ် အဲ့ဒီအယူဆရှိတဲ့ပုဂ္ဂိုလ်များကိုသံဃာဆရာများသံဃာ2500မကဘူး9000ကျော်စီဒီတရား၄ပါးဒီလိုတရားရနိုင်တဲ့အခွင့်အခါကောင်း၄မျိုးရှိတယ်ဆိုတာကိုဘုရားဘုရားရှင်ရဲ့အလိုဆန္ဒကိုသိတော်မူတဲ့အထက်ကရာဆရာများကနေပြီးတော့ဖွင့်ပြထားတယ်။အဲဒီအခွင့်အခါကောင်း၄ပါးကဘာတွေလဲဆိုတော့နံပါတ်၁ဘုဒ္ဓပါဒသနာ ဘုရားပွင့်တော်မူတဲ့အခါသာသနာတော်ကြီးနဲ့တွေ့ကြုံရခြင်းဆိုတဲ့ခွင့်ကောင်းခါကောင်းတစ်ပါးနံပါတ်2မိသိမဒေသိဥပပတ္တိခဏသာသနာထုံးကားတဲ့အရာကိုလည်းမိသိမဒေသမှာလူဖြစ်ရခြင်းဆိုတဲ့ခွင့်ကောင်းခါကောင်းတစ်ပါးတဲ့နံပါတ်3သမ္မာဒိဋ္ဌိယပฏิလတ်တခဏ အယူကောင်းအယူမှန်ကိုရရှိနေခြင်းဆိုတဲ့အခွင့်ကောင်းခါကောင်းတစ်ပါးတဲ့နံပါတ်၄သာနာအာယရဏနာအဝိကံလက္ခဏာယတိလန္နာမယာကိုစိတ်ကြီးဟူသောအကြည့်ဓာတ်၆ပါးမချွတ်တဲ့ပဲအပြည့်စုံရရှိနေခြင်းဆိုတဲ့အခွင့်ကောင်းအခွင့်ကောင်းခါကောင်းတစ်ပါးလို့တရားရနိုင်တဲ့အခွင့်အခါဘယ်နှပါးလဲ။ ၄ပါးဒါထပ်တာဆရာများဖွင့်ပြတာမြတ်စွာဘုရားမှလည်းပဲဘာဘုရားရဲ့တိသာသာဝကကြီးငါဘုရားညွှန်ကြားတဲ့အတိုင်းသာလိုက်လာပြီးတော့မဆုံးမနဲ့ကျင့်ကြံအားထုတ်နေရင်ဘုဒ္ဓဘာသာကအနာဂါယဟန္တာစိတ်သုံးပါမစိတ်သုံးဘူးလားဘယ်ချိန်နဲ့ဖြစ်ဖြစ်အားထုတ်နေရင်တရားရနိုင်ကလားမရနိုင်ဘူးလားဒါမြတ်စွာဘုရားရဲ့စကားအခုပဋ္ဌာန်းဆရာများရဲ့စကား ဒီတရား၄ပါးဟာတရားရနိုင်တဲ့အခွင့်ကောင်းခါကောင်းပဲအဲတော့နံပါတ်1ဘုရားဘာသာခဏဆိုတာဘုရားပွင့်တော်မူသောအခါဖြစ်ပြီးတော့သာသနာတော်ကြီးနဲ့တွေ့ကြုံရခြင်းဆိုတဲ့အခွင့်ခါကောင်းဒါဘုရားမပွင့်တဲ့သာသနာ့ဘာအခါမှာလူဒီမှာလူနာဖြစ်ရပေမဲ့လို့လည်းပဲအခုလိုသတိပဋ္ဌာန်တရားမဲ့ခင်တရားတွေ ကျင့်ကြံအားထုတ်နိလန်းတွေကိုဟောပြောပြသနိုင်တဲ့ပုဂ္ဂိုလ်ရှိရလားသာသနာ့ဘာမှလည်းရှိရလားဒီအဲ့ဒီလိုပฏิပဒံတရားတွေမေခင်တရားတွေဘုဇင်တရားတွေဘောဓိပက္ခိယတရားတွေအဲ့လိုတရားတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတဲ့တွင်တရားနာကြားခွင့်ရောရပါမလားကဲနာကြားခွင့်မရတော့အာထုတ်နေအာထုတ်ပုံနေရောသိနိုင်ပါမလား မသိနိုင်တဲ့အတွက်ရှင်းကြံအားထုတ်ခွင့်ရောရပါမလားရှင်းကြံအားထုတ်ခွင့်မရနိုင်ဘူးဒါကြောင့်သာသနာ့အချိန်ခါကာလအဲဒီလိုရသော်များသာသနာတော်ကြီးပနေတဲ့အချိန်ဒီလိုတရားမျိုးတွေကိုဟောပြောနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူးရှင်းကြံအားထုတ်နည်းသင်ကြားပေးနိုင်တဲ့ပုဂ္ဂိုလ်လည်းမရှိတဲ့အတွက်ကြောင့်မို့တရားရည်နာချခွင့်လည်းမရဘူးကျင့်ပွားခွင့်ရောရပါမလားအေးကျင့်ပွားခွင့်လည်းမရဘူးဘုရားပွင့်တဲ့ခါကြတော့ ဘုရားသာသနာတော်ကြီးရှိသလားမရှိဘူးလားကဲဘုရားသာသနာတော်ကြီးရှိနေတဲ့အခါမှာလူပြည်မှာလူဖြစ်ကြရတဲ့ပုဂ္ဂိုလ်တွေဟာဘုန်းကြီးတို့ယောဂီများခုဘက်တော်ဘုရားဟောကြားထားတဲ့တရားတွေနာကြားခွင့်ရောမရဘူးလားကဲနာကြားခွင့်လည်းရတယ်အခုကြည်ကြံအားထုတ်နေတဲ့တိဋ္ဌာန်တရားတွေမေခင်တရားတွေဟောပြောပြတာပေးတဲ့အတွက်ကြောင့်ကြည်ကြံအားထုတ်ခွင့်ရောမရဘူးလား အဲလိုဒါကြားခွင့်ရှင်းပြအားထုတ်ခွင့်ရတဲ့အတွက်ကြောင့်မိမိတို့သွားအားရှိသလားပါရမီလျောက်ကျူးစာပြီးတော့ကျင့်ပွားအားထုတ်နေဆိုရင်ဟောတပါစတဲ့ရိယာပုဂ္ဂိုလ်ဖြစ်ပြီးတော့တရားလူတရားမြတ်တွေရနိုင်သလားမရနိုင်ဘူးလားဒီတော့ဘုန်းကြီးတို့ယောဂီများဘုရားပွင့်တဲ့အခါဘုရားပွင့်တဲ့အတွက်ကြောင့်ဘုရားသာသနာတော်ကြီးမရှိဘူးလား အခုဘုရားသာသနာတော်ကြီးနဲ့တွေ့ကြုံနေရတဲ့အတွက်ကြောင့်မို့တရားရဖို့အတွက်ဘုရားတို့ယောဂီများအတွက်အခွင့်ကောင်းခါကောင်းကြီးမကြုံဘူးလားဒီဒီလိုအခွင့်ကောင်းခါကောင်းကြီးကြုံနေတဲ့အချိန်ကြီးမှာဘုရားတို့ဒီလိုချစ်ချင်အားထုတ်နေတယ်နာကြားခွင့်များမရခဲ့ဒီတရားတွေမနာကြားလိုက်ရလို့ချစ်အားချစ်ချင်အားထုတ်နေတယ်မသိလိုက်ရမချစ်ရအားမထုတ်ရရင်သာသနာတော်နဲ့တွေ့ရရင်လက်ပါလား ဒီနေ့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများသာသနာတော်နဲ့တွေ့ရလို့နှက်စီခြင်းလို့ပါဘုန်းကြီးတို့ရှင်မာသီပြတော်ဘုရားကြီးဟာတရားဟောတိုင်းဟောတိုင်းတရားနာသူတိုင်းကိုတရားအားထုတ်တတ်ရမယ်တရားနာသူတိုင်းမလုပ်တတ်ရဘာကြောင့်လဲဆိုတော့သာသနာတော်ကြီးနဲ့တွေ့နေပြီးတော့ဒီလိုတရားအားထုတ်နေမှမရပဲလေတရားအားမထုတ်ကြရင်တို့သာသနာတော်နဲ့တွေ့ရလို့နတ်ပါမလား အေးမနတ်မှာစိုးတဲ့အတွက်ကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟာတရားဟောတိုင်းဟောတိုင်းတရားနာပရိသတ်ကိုနှမင်းနဲ့တရားအထုတ်စီတယ်ဘယ်လောက်တရားအထုတ်စီတယ်ကဲဒီတော့ဘုန်းကြီးယောဂီများအဲ့ဒီလိုတရားတွေလည်းနာရတယ်။အမြင်နဲ့လည်းတရားအထုတ်ခွင့်ရသွားပြီဆိုတော့သာသနာတော်နဲ့တွေ့ရရင်အဲ့ဒီပုဂ္ဂိုလ်နတ်တလားမနတ်ဘူးလား။ကဲဒီနေ့ဘုန်းကြီးများလည်းကျေးဇူးရှင်မာသီဆရာတော်ဘုရားရဲ့ဒီတိုင်း ရှင်မေဝသာသနာရိပ်သာကိုရောက်လာရောက်လာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတရားနာပရိသတ်တိုင်းအားလုံးတရားအထုတ်တယ်မလုပ်တတ်ရမလဲတရားအထုတ်တယ်သာသနာတော်နဲ့တွေ့ရရုံနဲ့တရားလေးနားနာပြီးတော့ပြန်သွားတရားအထုတ်နေနဲ့မသိဘူးဆိုရင်ကိုယ့်ဘဝမှာသာသနာတော်ကြီးရဲ့ဒီလောက်ကြုံတွေ့နေပါလေဆရာကလည်းဒီတရားအထုတ်နေနာလေးမသိလို့တရားမေးမှာ တရှုတဲ့စိတ်ကထောက်တပိလေးမှာ तू မရှုမှတ်တတ်ဘူးဆိုရင် तू လူဖြစ်ရတယ်ပဲသာသနာတော်နဲ့တွေ့ရတယ်နတ်ပါမှာအဲ့လိုသာသနာတော်နဲ့တွေ့ရတယ်မနတ်မှာဆိုလို့ကိုကြီးတို့ရှင်မင်းဟောဓမ္မနေသားစုများရှင်မင်းဟောရဲ့မူအရာကိုကြီးတို့မူလေးတစ်ခုချတာကျေးဇူးတော်ရှင်ပါစေဆရာတော်ဘုရားကြီးဟာလည်းတရားနာသူတိုင်းတရားအထုတ်တိုင်းတရားအထုတ်နိုင်ရသာသနာတော်နဲ့တွေ့ရတယ်နိုင်ရဒါကြောင့်2မိနစ်တရားအထုတ်စီသလို့ ဝိရရှင်များဓမ္မမိသားစုများကိုလည်းပဲသာသနာတော်နဲ့တွေ့ရလို့နတ်စီကျင်တဲ့အတွက်ကြောင့်ငါမနဲ့တရားအထုတ်ရှိပါအဲလိုအားထုတ်ရတဲ့အတွက်မိမိတို့ဟာသာသနာတော်နဲ့တွေ့ရလို့မနှပ်ဘူးလားတကယ်ပါရမီလူရှိမယ်ဆိုရင်အဲဒီငါမနဲ့တွင်းလေးနဲ့တရားသူရနိုင်လားမရနိုင်ဘူးလားပြည့်စုံလားတရားဝင်လားသာသနာတွေ့ရာခွင့်ကောင်းဖြစ်ပေသည် ဆရာဝင်လာသာသနာတွေ့ရာခွင့်ကောင်းဖြစ်ပေသည်ရှိလိုက်ပါ သားစုများကိုသာသနာတော်ကြီးနဲ့တွေ့ပြီးတော့တွေ့ရကြမနှက်မှဆိုးလို့ဘုန်းကြီးတို့တရားဟောတဲ့အခါသတင်းနေတိုင်းသတင်းနေတိုင်းငါမနဲ့မလို့ရတယ်။အဲဒီလိုတရားလေးအားထုတ်ရတဲ့အတွက်ကြောင့်မိမိတို့ဟာသာသနာတော်နဲ့တွေ့ရကြမနှက်ဘူးလား။တရားပွင့်မှာအားထုတ်ခွင့်ရတဲ့တရားကိုမိမိတို့ကိုယ်တိုင်အားထုတ်ခွင့်ရသွားပြီဆိုတော့လူဖြစ်ရကြရောမနှက်ဘူးလား။နှက်သွားပြီ။ နောက်တစ်ခါနံပါတ်2ကမျက်စိမှာဒေသိဥပပတ္တိခနောမျက်စိမှာဒေသိမျက်စိမှာဒေသ၌ဥပပတ္တိခနောဖြစ်သောခဏ၎င်းသာသနာထုံးကားတဲ့အရက်ကိုမျက်စိမှာဒေသလို့ခေါ်တယ်။သာသနာထုံးကားတဲ့အရက်ကိုဘာလို့ခေါ်လဲ။မျက်စိမှာဒေသအဲ့ဒီမှာမျက်စိမှာဒေသလူဖြစ်နေရခြင်းဟာလည်းပဲတရားရဖို့အတွက်ခွင့်ကောင်းတစ်ပါးပါပဲ။ ဒီတော့ဘုန်းကြီးတို့ယောဂီများဘုရားပွင့်ဘုရားသာသနာတော်ကြီးရှိတော်လည်းပဲသာသနာမထွန်းကားတဲ့ရည်ဒေသမှာလူချင်းနေကြရတဲ့ပုဂ္ဂိုလ်များအခုယောဂီတို့နာကြားနေရတဲ့ဒီပฏิပ္ပာမဲ့ခင်တရားမျိုးတွေနာကြားခွင့်ရတယ်။ကျင့်ပွားအားထုတ်ခွင့်ရောရရတာ။ကဲသူတို့လူတော့မဖြစ်ဘူးလား။ကဲမြတ်စွာဘုရားပွင့်တဲ့သာသနာတော်ရောမရှိဘူးလား။ ရှိတယ်ဘို့တော့သူတို့ရမှာသာသနာကရောက်ကြလားမရောက်ဘူးလားသူတို့ရမှာသာသနာထွန်းကားကြလားမထွန်းကားဘူးလားကဲမထွန်းကားတဲ့အတွက်ကြောင့်ဒီလိုတတိပဋ္ဌာန်တရားယောဂီတို့နာကြားနေရတယ်ဒီတတိပဋ္ဌာန်တရားမျိုးတွေလက်ကျင်တရားမျိုးတွေဘုဇင်တရားမျိုးတွေဘောဓိတက္ကိယတရားမျိုးတွေအဲ့ဒီပုဂ္ဂိုလ်တွေနာကြားခွင့်ရတယ်ရှင်းပွားခွင့်ရောရတာကဲဒါသာသနာထွန်းကားတဲ့အရာမှာလူဖြစ်လို့လားမဖြစ်လို့လားမဖြစ်ဘူး ဘုရားပွင့်နေတယ်။ဒါပေမဲ့ဘုရားသာသနာတို့နေရာထုံတာကိုဖြစ်နေတယ်။အဲ့ဒီမထုံတာတဲ့ရက်မှာသွားပြီးတော့ပစ္စံတဲ့ရက်မျိုးမှာသွားပြီးတော့လူဖြစ်နေရတဲ့အတွက်ကြောင့်ဒီတရားတွေနာကြားမှုမရရှာ။ကျင့်ပွားအားထုတ်မှုမရရှာ။ဒါကြောင့်ဘုန်းကြီးတို့ရေးသလိုရှင်မာသီဆရာတော်ဘုရားကြီးဟာဒီတရားတွေကိုစပြီးတော့ပြတဲ့အချိန်ကစပြီးလဲနေနေအောင်မြင်ဆောင်မှုဖြစ်တယ်။ဒီတရားတွေအားလုံးဘုရားသာသနာတော်နဲ့တွေ့ပြီးသာသနာထုံးကားနေတဲ့အချိန်ကြီးမှာ တရားလာကြားခွင့်ကျင့်ပွားအားထုတ်ခွင့်ရအောင်ဆိုပြီးတော့မြို့နယ်ပြည်နယ်ဒေသအသီးသီးတောရွာဒေသမှာစပြီးအဲ့ဒီမှာဓမ္မဂရိကအပွဲကြီးတွေကိုစေလွတ်ပြီးတော့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးကတရားတွေကြားတယ်။အားလို့တရားဟောပြီးတယ်ဟောပြီးတယ်2မိနစ်တရားအားထုတ်စီရ။ဘယ်နှမိနစ်အားပြန်။ဒီ2မိနစ်အားထုတ်ခဲ့ရ။ဒါဘာကြောင့်လဲဆိုရင်သာသနာဘုရားသာသနာတော်ကြီးဒီလောက်ထုံးကားနေတဲ့အချိန်ကြီးမှာကိုယ်လည်းလူဖြစ်နေရပါလေခဲ့တဲ့ ဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်မရရင်လူဖြစ်ရလို့နတ်ပါမလားဟေးလူဖြစ်ရကြုံမလားဒါကြောင့်သာသနာထုံးထားတဲ့အရာမှာလူဖြစ်နေကြရတဲ့ပုဂ္ဂိုလ်များကြတော့ဘုန်းကြီးတို့ယောဂီများအခုသာသနာထုံးထားတဲ့အရာမှာဘုန်းကြီးတို့ယောဂီများကလူဖြစ်နေရတယ်နေ့စဉ်ဒါနာကောင်းမှုပြုခြင်းရောလိုလိုကူကူပြုလို့မရဘူးလားသီလဆောင်သိနေလေဆိုရင်ရောထောက်တည်ဆောင်သိလို့မရဘူးလား ကဲဘာဝနာတရားတွေပွားများခြင်းလေဆိုရင်ရောပွားများအားထုတ်လို့မရဘူးလားချိန်မရွေးနေရာမရွေးအားထုတ်လို့ရမိတို့ကမှဘုဒ္ဓဝင်တဲ့နှစ်ပေါင်း20ကျော်လောက်ကဘုန်းကြီးရွှေကုံဘုရားကိုကြောက်တယ်တင်းနေတင်းနေဒီနေ့မှာရွှေကုံဘုရားရောက်တော့ဟိုကလည်းဘုရားကိုလက်ပတ်ပြီးတော့တရားနာကြတဲ့ပုဂ္ဂိုလ်တွေအဲဒီမှာတရားဘာဝနာတွေပွားများနေကြတဲ့ပုဂ္ဂိုလ်တွေ ုံတော်တွေရွပွားနေကြတဲ့ပုဂ္ဂိုလ်တွေစုံပေါ့ဒါပေါ့အဲဒီမှာလက်ပါပြီးတော့ကြည့်တာလက်ပါကြည့်တဲ့အခါမှာတဏှာတစ်စောင်းတစ်ခုရဲ့ရှေ့အဲဒီမှာကိုလိုကြီးတစ်ပါးထိုင်ထိုင်ပြီးတော့ချိန်မရွေးသီလာပေးသည်ပါတယ်ဗျာအချိန်မရွေးသီလာပေးအချိန်မရွေးသီလာပေးသည်ဒီမှာတော့ညနေသွားယူညနေသီလာပေးမှာပဲ ဘောကြီးရှေ့မှာထောင်ထားတဲ့ထိုင်မှုကြီးအချိန်တွေသိတာပေးသည်အဲတော့ဒီလဆောက်တည်ဆောက်တဲ့နေတဲ့ပုဂ္ဂိုလ်ရာကသာသနာဆုံးကားတဲ့အရာမှာဖြစ်နေတဲ့လူဖြစ်နေကြတဲ့ပုဂ္ဂိုလ်တွေဟာသီလဆောင်ထင်းခြင်းလဲဆိုရင်ဘယ်နည်းဖြစ်ဖြစ်သီလဆောင်တည်လို့မရဘူးလား။ဒါဒါနာကောင်းမှုပြုခြင်းလဲဆိုရင်ဘယ်ချိန်ဘယ်ကဘယ်နေရာဒါနာဖြစ်ဖြစ်ဒါနာကောင်းမှုပြုလို့မရဘူးလား။အခုလိုသတိပဋ္ဌာန်ဝိပဿနာဘာဝနာတရားတွေပွားများအားထုတ်ခြင်းလဲဆိုရင်လည်းရဟန်းတော်ရှင်မျိုးတို့ဒီမှာ

ရသော်ဗျာလက်တက်ကဘုရားပွင့်ချိန်ခါကာလတုန်းကအိန္ဒိယနိုင်ငံဟာဘုရားပွင့်ပြီးသာသနာတော်ထွန်းကားတဲ့အတွက်အဲ့ဒီနိုင်ငံဟာမြစ်စီမဒေသဗာဒေသလေဒေသနာထွန်းကားတဲ့အရာဒါသူတို့နေရာအိန္ဒိယနိုင်ငံမြစ်စီမဒေသဒီကနေ့ဘုန်းကြီးတို့မြန်မာနိုင်ငံဟာသာသနာထွန်းကားဘူးလားသာသနာထွန်းကားတဲ့အတွက်ကြောင့်ဘုန်းကြီးတို့မြန်မာနိုင်ငံဟာမြစ်စီမဒေသဗာဒေသလေ ဒီဒီလိုထုံးကားတဲ့သာမဏေထုံးကားတဲ့အရက်မှာမိမိတို့လူသားဖြစ်ရတဲ့ပုဂ္ဂိုလ်ကြီးကံကောင်းမလားကံဆိုးသလားကံကောင်းတယ်ဒါကြောင့်တရားတွေကိုနာကြားခြင်းနဲ့နာကြားခွင့်ရတယ်ကျင့်ပွားခြင်းနဲ့ကျင့်ပွားတော့ခွင့်မရဘူးလားဒီနေ့ရှင်မြတ်ဝန်သာသာရေးတာစကားဖွင့်တဲ့ဌာနမဟုတ်ဘူးနှစ်ပေါင်းတရားရေးတာကြီးဖွင့်တယ်တရားအလှပေးတယ်နှစ်ပေါင်းဘုရားတို့တရားအလှပေးတယ် တလားမှာတစ်ချိန်ဆယ်မျိုးဖွင့်ပြီးတရားကြတဲ့နေရာမဟုတ်ဘူးဘင်းကလနေမှာတစ်ချိန်တရားစကားလေးဖွင့်နေတာမဟုတ်ဘူးသင်ညာတွင်လေးမှာတရားစကားဖွင့်တာမဟုတ်ဘူးဝါတွင်လေးမှာတရားစကားဖွင့်တာမဟုတ်ဘူးနှစ်ပါဘုန်းကြီးတို့ယောဂီများတရားအလိုရှိရင်တရားအားထုတ်ခြင်းလေဆိုရင်တရားအားထုတ်ခြင်းနဲ့နေ့ကိုလာပြီးတော့အားထုတ်လို့မရဘူးလားနှစ်ပေါက်နေ့စဉ်နှစ်နာရီရောက်တိုင်းရောက်တိုင်းတရားမနာရဘူးလား နေ့စဉ်အချိန်နဲ့တပြေးညီတရားအထုတ်ချိန်ရရှိဘူးလားအဲ့ဒီတရားအထုတ်ချိန်တိုင်းချိန်တိုင်းမှာယောဂီတွေကြောင်များစွာတရားရာကျော်နေအောင်တရားအထုတ်တဲ့ပုဂ္ဂိုလ်တွေမရှိဘူးလားဒါကြောင့်မိမိတို့တကယ်လို့အထုတ်ချိန်နဲ့သာနာရှိရင်ဘယ်နေ့လဲလားလားအထုတ်ခွင့်မရဘူးလားဘယ်အချိန်လဲလားအချိန်ပိုင်းလေးနဲ့လာခဲ့ရင်အထုတ်ခွင့်မရဘူးလားမနေ့အချိန်လေးကတော့အားရရှင်မင်းကိုရေးတာပြေးလိုက်ဦးမလို့ဒါငယ်အဲ့ဒီမှာဒီမှာတရားအထုတ်နေတာ ယောဂီတွေအများကြီးရှိဘူးလားဒီမှာမိမိတဏှာရည်လေးချိန်ရတယ်တဏှာရည်လေးအားထုတ်ရင်အချိန်မှန်ဘာဝနာကုသိုလ်မရဘူးလားခင်မိမိကနေ့လေစားပေါက်ပြီးတဲ့အချိန်ဟောငါအိမ်မှာနေလကားအားနေတယ်နာဘာဒီချိန်လေးကရိတ်တာပြင်းလိုက်တယ်ရှင်လေးဒါလေအဲ့ဒီမှာဆရဏာရင်ချိန်တရားထုတ်နေတဲ့ပုဂ္ဂိုလ်တွေရှိဘူးလားအဲ့ဒီအချိန်မှာမိမိလည်းတရားတစ်ချိန်တော့ဝင်ပြီးတော့တရားလေးအားထုတ်မယ်ဆိုရင်အားထုတ်လို့မရဘူးလားတရားထုတ်လို့ရတယ် ဟောနေတဲ့နှစ်နာရီဟောနေတဲ့နှစ်နာရီမှာအားနေတာဘာမှလည်းအိမ်မှာလုံးရှိရိတ်တာသွားလိုက်ဘုံကလေးတရားနာမယ်ဆိုရင်လည်းနှစ်နာရီကနေသုံးနာရီတရားနာရင်နာလို့မရဘူးလားကတရားလေးနာပြီးတော့အချိန်ပိုင်းလေးက15မိနစ်လောက်မိနစ်30လောက်ငါတရားလေးအားထုတ်ဦးမယ်အားထုတ်လို့မရဘူးလားကဲဒီလိုမဟုတ်ဘူးနေတော့မအားဘူးည6နာရီ6နာရီလောက်တော့အားပြီအားလုံးမိသားစုတွေဒီမှာစုံပြီး ငါလည်းပဲဒီအချိန်လေးတော့အားပြီးတယ်ဒီအချိန်လေးငါရိတ်တာရှင်မြဝရိတ်တာသွားပြီးတော့ငါအချိန်တိုင်းလေးသွားပြီးအားထုတ်လိုက်မယ်ဆိုရင်လည်းဒီမှာ6နာရီကနေ9နာရီည9နာရီထိအောင်ဓမ္မယုံပေါ်မှာယောဂီတွေအားထုတ်နေတာမရှိဘူးလားကဲအဲ့ဒီအချိန်တိုင်းလေးကိုမိမိတနာရီပဲဖြစ်ဖြစ်တနာရီပဲဖြစ်ဖြစ်ရတဲ့အချိန်လေးကိုအချိန်တိုင်းယောဂီတွေဖြစ်နေအချိန်တိုင်းဝိပဿနာအားထုတ်မယ်ဆိုရင်ရောမရဘူးလားကဲဒီလိုဆိုရင်ကာမနာဆုံးကားရဲ့ညမှာလူဖြစ်နေရတာလူဖြစ်ရရုံနတ်သလားမနတ်ဘူးလား ဒီအဲ့ဒီစိတ်ဗန္ဒီအားထုတ်ရင်းနဲ့မိမိပါရမီရှိမယ်ဆိုရင်တရားသူတရားမြတ်တွေမရဘူးလားဗျာကဲဆိုလိုက်သာသနာထွန်းပါတရားမှနေရာပွင့်ကောင်းဖြစ်ပေသည်သာသနာထွန်းပါတရားမှနေရာပွင့်ကောင်းဖြစ်ပေသည် ကြီးတို့ယောဂီများကံကောင်းသလားကံဆိုးသလားကံကောင်းတယ်သာသနာထုံးနာတဲ့ရက်မှာလာပြီးတော့လူဖြစ်ရတယ် သာသနာထုံးကားပြီးတော့သာသနာမရောက်တဲ့နေရာဘုန်းကြီးတို့မြန်မာနိုင်ငံဟာသာသနာထုံးကားပါတယ်လို့ပြောတာဒါပေမဲ့သာသနာမရောက်တဲ့နေရာတွေမရှိဘူးလားရှိတယ်အခုတော့နိုင်ငံတော်အစိုးရကနေပြီးတော့ဒါတွေကိုသိပြီးတော့သာသနာတွေကြောင်းဆိုပြီးတော့ဟိုချင်းတောင်တန်းဒေသတွေထိအောင်ရောက်ဖို့ရခိုင်တောင်တန်းနေခွန်ကြီးတို့အကုန်လုံးတောင်တန်းနေမရောက်နိုင်တဲ့ရှမ်းပြည်နယ်တောင်တန်းနေကြောင်း သာသနာ့ပြုရေးသိလွတ်နေပါတယ်။အချိန်လုံးကဆိုရင်အဲ့ဒီလိုတောင်တန်းဒေသမှာသွားပြီးလူချင်းနေကြရတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒီနေရာမှာသာသနာကမြန်မာနိုင်ငံကြီးကသာသနာကုန်းကားနေပါတယ်ဆိုပေမဲ့အဲ့ဒီတောင်တန်းဒေသတွေမှာသာသနာရောက်ကြလားမရောက်ဘူးလားမရောက်တဲ့အတွက်ကြောင့်ခုဘုန်းကြီးတို့ယောဂီများနာကြားနေတဲ့ကျင့်ပွားနေတဲ့တရားတွေသူတို့နာကြားပြီးကျင့်ပွားပြီးရကြတယ်သူတို့ခင်ဗျာကံကောင်းသလားကံဆိုးသလားကံဆိုးတယ်တရားကျင့်ွယ် တရားကျင့်ကြံအထုတ်ခွင့်မရတဲ့တခဏတရား၈ပါးဆိုတာရှိဒါကိုရက်ပြည့်၈ပါးလို့လည်းပြောတယ်အဲဒီမှာလက္ခဏာတရား၈ပါးဆိုတာဘာတွေလဲဆိုတော့နံပါတ်၁ငရဲပုံမှာသွားပြီးတော့ငရဲသာဖြစ်နေတဲ့ပုဂ္ဂိုလ်ငရဲခံစားနေရတဲ့ပုဂ္ဂိုလ်တရားထုတ်လို့ရတယ်တရားအထုတ်ခွင့်ရပါမလားမရတရိစ္ဆာန်ပုံမှာသွားပြီးတော့တရိစ္ဆာန်ဖြစ်နေတဲ့ပုဂ္ဂိုလ်ကြီးတရားထုတ်ခွင့်ရပါမလားမရဘူး ပိဋ္ဌာပုံမှာသွားပြီးတော့ဖြစ်နေတဲ့ပိဋ္ဌာရီတရားထုတ်ခွင့်ရပါမယ်။မရဘူး။နောက်အပင်ရတဘုံအရုပဘုံဆိုတဲ့အဲ့ဒီဘုံမှာသွားပြီးတော့လူဖြစ်နေရ။ရုပ်သာရှိပြီးတော့နာမ်ရှိ နာမ်သာရှိပြီးရုပ်မရှိတယ်။အဲ့ဒီအပင်ရတဘုံအရုပဘုံမှာသွားပြီးတော့လူဖြစ်နေတဲ့ပုဂ္ဂိုလ်ရောတရားအထုတ်ခွင့်ရပါမလား။နောက်ပြီးတော့သစ္စာတရေခေါ်တဲ့သာသနာမရှိတော့အရာသာသနာမရောက်တဲ့အရာဆိုတော့ကဘုန်းကြီးပြောတဲ့နေရာလေး။ ဘုန်းကြီးတို့ဒီလိုနေတာမှာသာသနာရောက်ပါတယ်။ရောက်ပြီမယ်လို့လည်းပဲဒီလိုဟောနိုင်ပြောနိုင်စွမ်းရည်ရှိတဲ့ပုဂ္ဂိုလ်တွေမရောက်ဘူး။စွမ်းရည်ရှိတဲ့ပုဂ္ဂိုလ်တွေမရောက်တော့ဒီလိုတရားမျိုးတွေဘုန်းကြီးတို့ယောဂီများအနာကျင်လဲနာနာကျင်လဲနာမကျင့်ကျင်လဲကျင့်ကျင့်ကျင်လဲကျင့်။ချိုးပုဂ္ဂိုလ်တွေစိတ်ပါရင်လည်းပါမယ်မပါရင်လည်းမပါဘူးပေါ့။ဘုန်းကြီးကတော့စိတ်ပါပါမပါပါတရားနာတဲ့အတွက်ကုသိုလ်စေတနာမဖြစ်ဘူးလား။ဒီစိတ်ပါလဲနာပါမပါလဲနာပါဒါဘုန်းကြီးတိုက်ကောင်းပါ။ စိတ်ပါလဲရှင်းရမှာစိတ်ပါလဲအာထုတ်ပါစိတ်မပါလဲအာထုတ်ပါအာထုတ်တဲ့ဒီနေ့မှာပါရမီကုသိုလ်တော့မရဘူးလားရပါလေကုသိုလ်တော့ဖြစ်နေတာကြီးတယ်ပါပါမပါပါကုသိုလ်ဖြစ်တာအဲတော့ဟိုပြစ်တတ်တဲ့ရပါရှိတဲ့ပုဂ္ဂိုလ်ကြီးစိတ်ပါတရားတွေနာခြင်းနဲ့တရားတွေကျင့်ပွားခြင်းနဲ့ဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိရတာရှိဘူးလေညီတို့မှာအဲရှမ်းပြည်ရှိပိုင်းရှမ်းပြည်ရှိပိုင်းကိုညီတို့ ကျိုင်းတုံကိုပါတော့အဲ့ဒီပဲရှိတောက်ဘူးပါလေဝင်လို့စားပွဲကြီးလည်းသွားဘူးပါလေအဲ့ဒီမှာသွားတဲ့အခါကလည်းကြတော့အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ကျိုင်းတုံမြို့ပေါ်မှာတော့ရှင်ဒါမြန်မာနိုင်ငံသံဃာတော်ကြီးရောက်ကြတဲ့အတွက်ကြောင့်လာကြဖို့ကျင့်ပွားမယ်အထုပ်ခင်ရကြပါအဲ့ဒီကနေပြီးတော့တောင်တန်းဒေသတွေသွားကြတဲ့အခါကလည်းကြတော့အဲ့ဒီကရွာတွေမှာအဲ့ဒီမှာဘုန်းတော်ကြီးတွေရှိနေလားလို့ရှိတယ်ဒါပေမဲ့ဒီလိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိရလားမရှိဘူး ဘုန်းကြီးတွေကဒီသင်္ကန်းပတ်ထားပြီးတော့ရမ်းလို့ရတယ်သို့တော်ဒီလိုမဟောပြောနိုင်ကြင်ကြံအားထုတ်ကြီးတွေလိုလည်းမဖြစ်ဘူးအားထုတ်ဘူးအားထုတ်ဘူးတဲ့အတွက်ဟောလည်းမဟောနိုင်အဲတော့ရင်းစည်းပြီးတော့ဒီလိုပဲတရားနဲ့တရားသွားနေကြရင်းစည်းပြီးတော့ရင်းစည်းနဲ့သင်္ကန်းကိုဘုန်းကြီးတို့လိုဒီလိုကိုယ်ကိုရမ်းရရမ်းကြတာပေါ့ရင်းပါရင်းစည်းနဲ့သူတို့မှရင်းစည်းတာဒါရှိတော့တာပုဂ္ဂိုလ်တွေရင်းစည်းတာအဲဒီမှာရင်းစည်းပြီးတော့သွားတယ် တခါဘုန်းကြီးတို့ကဒီလိုလမ်းလျှောက်သွားရင်ကနေရဲဘော်တွေတယောက်နဲ့တွေ့တယ်သူတောင်းချတယ်ကျတော်ဗျာလို့ရှစ်စစ်ပြီးတော့ကြွပါမယ်အဲဒီရှစ်စစ်ကြွဒီဘက်ကတောင်းမရှိဘူးဗျာတဲ့ဒီဘက်ပိုင်းကြီးတွေဒီလိုတောင်းရှိတယ်ရှစ်စစ်ပြီးတော့ကြွပါမယ်ဆိုတော့သူနဲ့အဲ့ဒီမှာအင်းဘယ်ဟာလဲဆိုပြီးတော့ရှောင်းမင်းကနေပြီးတော့ရဲအတွေ့အကြုံတွေမြည်မြည်ချမ်းပြေရှင်းပိုင်းရောက်ကြတယ်ဘယ်လောက်ကြာပြီလဲဆိုသူနှစ်ပေါင်းဘယ်လောက်ကြာပြီပြောပြပါတယ် လွတ်ပြတဲ့ကမင်းတွေ့ကြုံပြီးကျူလာမှာဆိုတော့သူကပြောတယ်။တရားခွန်ကြီးတွေကဆရာတယ်မျက်စိတွေပြောကြတယ်။တရားခွန်ကြီးတွေကရင်းနဲ့သွားတာဆရာ။အဲအုတ်ထွတ်တွေပါလည်းဆောင်းတယ်။အုတ်ထွတ်နဲ့ရင်းတယ်။ဆီးပြီးတော့ရင်းစည်းအဲသင်္ကန်းကိုရင်းမဆီးတာတယ်ရှင်ဆီးရင်းစည်းကျိုးနဲ့ဆီးတာ။ဆီးပြီးတော့အဲ့မှာမျက်စိကြည့်ပါ။တတိတော်လည်းတခါတော့ဆန်းနေတာပေါ့ဗျာ။ရင်းရင်းနဲ့တခါတော့ဘုံညက်ရင်းရင်းဆီးပြီးသွားတော့။ဒါနဲ့တတိတော်လည်း ဆန်းနေတာဟာဘုန်းကြီးကမြင်းကြီးရပါလားအဲ့ဒီမှာဘုန်းကြီးရတဲ့ခါလဲမြင်းဆက်သူဆွဲတယ်ပြီးတော့ရက်ပြီးနောက်တယ်လေကြည့်ပြီးတော့ဗျာတဲ့တပည့်တော်မြင်းစီဂေါရမဘာနဲ့တော့ထွက်တယ်လို့မေးတယ်တပည့်တော်ကပြန်ကြည့်တော့မြင်းစီဂေါရမဘာနဲ့တော့ထွက်တယ်လို့ပြန်မေးတယ်ဗျာဂေါရမဘုရားလည်းတော့ထွက်တယ်မှာမြင်းစီထွက်တယ်ပေါ့လေအဲ့ဒီမှာတော့အဲ့ဒါကြောင့်မို့သူကအဲ့ဒီမှာမြင်းစီတယ် ဥထုနဲ့နောက်ပြီးတော့ရွာတွေအဲ့ဒီနေတွေကပုဂ္ဂိုလ်တွေကသူတို့ပြောပြတယ်အဲ့ဒီသိရှားပါတဲ့အတွက်ကြောင့်ရှိတဲ့တဏှာလေးလူထွက်မှာသိဆိုးရည်ကြ။အဲ့တော့လူထွက်မှာဆိုးရည်ကိုသူတို့ကဒီတဏှာတွေကိုဘေးမှာဆက်ကပ်တယ်ဘေးမှာဆုတယ်ဘေးရှိတယ်အာလို့ဘုန်းတော်ကြီးဘေးရှိကြ။ဘေးများများရှူလေသူတို့ကစိတ်ချနေကျေနပ်နေတယ် အဲ့မှာတို့ဘုရားဘိန်းဘလောက်ရှိတာကွာဘိန်းဘလောက်စားတာကွာသူတို့တရားနဲ့တင်တာအဲ့ဒီကိုကြွားကြတယ်လို့ဆိုတာအဲ့တော့ဘုန်းကြီးကဘိန်းရှိနေပြီဆိုရင်ဘာမှသိမစားတော့ပြီးဘိန်းမရှိနေတဲ့ဘိန်းမိတ်အဲ့ဒါဘုန်းကြီးတို့ကျိုင်းတုံရုပ်ပေါ်ရှိအောင်အဲ့ဟာလေးပြရတယ်ဒါနဲ့ဘုန်းကြီးကိုဆရာတော်တပါးကဇင်းအဲ့ဒီမှာတရားပုဂ္ဂိုလ်တွေဘိန်းရှိတာတွေ့ဘူးလားမသိဘူးဗျာရောက်ရောက်ကြောင်းနေတော့နှံ့နှံ့တော့မနှံ့နေဘူးတွေ့တော့ ရောက်တဲ့အကြောင်းတွေကိုရောက်ပါပြီဆိုတော့အဲ့ဒီမှာပြောပြတယ်အဲသွားတဲ့သွားတဲ့ခါမှာတရားစကားတွေကိုဘယ်ကြောင့်ပို့ပေးပါဘယ်နေရာပို့ပေးပါဘယ်ဆရာပို့ပေးပါလို့မပြောနဲ့ဥစဉ်ပါစီဥစဉ်သာလေးပွားတယ်သွားပြီးတော့အဲ့ဒီအကြောင်းတွေကိုကြီးတယ်ရှောက်ကြီးတယ်အဲ့ဒီမှာဆရာရှင်ရဲ့မှာဒီတန်ခါရှင်ရဲ့ဘေးနားလေးကိုတော်ကြီးအကုန်လုံးခွေပြီးတော့ဗိမ့်မိတ်နေတာတွေ့နေတယ်ဒါနဲ့ဘုန်းကြီးလည်းအဲ့လိုအဲ့ဒီရတဲ့ဒါတွေအတိမပေးပဲ ဒါကြရင်အတိပေးလိုက်ရင်ဒါကြရင်ကသူတို့စိတ်ကြောင့်ကိုသူစွတ်ပြီးတော့ဒီဒီမှာသံဃာတော်တွေလာလိုက်တယ်ကိုတော်တို့လာလိုက်နေကြရှောင်းနေကြပေါ့ဒီနားမှာရှောင်းနေတိတ်နေကြဆိုပြီးတိတ်ခိုက်တာတော့မတွေ့ရဘူးအဲဒါမတွေ့ရပါဘူးလို့ဒါလေးအဲ့ဒီရှောင်းတွေကိုသွားတယ်သွားပြီးတော့ကြီးလိုက်တယ်အဲကြီးလိုက်ရင်ကိုတော်တွေအကုန်လုံးခွေပြီးတော့ဘိန်းမိတ်နေကြတယ်တွေ့နေတယ်ဆိုတော့အဲ့ဒီမှာရှောက်သွားတော့ဟုတ်ပြီလားမလားကိုတော်တို့ဘိန်းမိတ်ကြတယ်ကြည့်ရ အဲဒီလိုသာသနာအင်မတန်စွန့်ရှားဖြစ်နေတဲ့နေရာဌာနတွေပေါ့ဒါမျိုးပေါ်မှာတော့ဘယ်လောက်ဖြစ်နေလဲတောရွာတွေမှာဆိုတာကပြောစရာတော့မလိုတော့အဲဒီတက်ရဲဘော်တွေပြောတဲ့အတိုင်းအကုန်လုံးအဲဒီမှာကပင်းချူတယ်ဟောနိုင်ပြောနိုင်ရှိဘူးဒီတန်ခါလေးဒီဝါဝါလေးဒီသင်္ကန်းရောင်လေးနဲ့မြင်တွေ့နေရရင်ကိုပဲသူတို့မှရှင်းနိုင်ကြတယ်အဲလိုပြစ်ဆန်တဲ့အကြံမှာသွားပြီးတော့သာသနာမထွန်းကားတဲ့အရာမှာလူလာဖြစ်နေရတဲ့ပုဂ္ဂိုလ်တွေမှာရော အခုဘုန်းကြီးတို့ယောဂီများအားထုတ်နေတဲ့ဒီတတိပဒံမဲ့တဲ့အချက်တရားတွေအားထုတ်ခွင့်ရရလားမရဘူးဒါတော့မိစ္ဆာဒိဋ္ဌိအယူဝါဒရှိနေတဲ့ပုဂ္ဂိုလ်တွေရောအားထုတ်ခွင့်ရရလားမရသူကတိရဲ့ပြိတ္တန်တွေနေတဲ့ပုဂ္ဂိုလ်ပေါ့သူကတိသူကတိရဲ့ပြိတ္တန်တွေနေတဲ့ပုဂ္ဂိုလ်ဆိုတော့သူကတိကိုရပါရဲ့ဒါပေမဲ့သူ့ဘဝကိုရပါရဲ့မွေးလာတဲ့လူစင်မပြီးတဲ့ပုဂ္ဂိုလ်အခုဘုန်းကြီးတို့မျက်မှောက်ဒေတာတွေမှာမျက်မှောက်မှာ တွေ့ဘူးလားမတွေ့ဘူးလားတချို့မွေးလာတဲ့ကဘာမှအသိဉာဏ်မရှိတဲ့လူစင်မမိတဲ့ကလေးတွေရှိဘူးလားအဲ့ဒီကလေးတွေကိုတော့အဲ့ဒီလိုလူစင်မမိတဲ့ပုဂ္ဂိုလ်တွေကိုတော့ဒီလိုတရားတွေနာကြားခွင့်အားထုတ်ခွင့်ရပါမလားဘာမှကိုမသိဘူးသူတို့အဲ့လိုဥပဒိရှိကိစ္စတွေနေတဲ့ပုဂ္ဂိုလ်တွေနောက်ဒီဟိပရိသတ်တွေနေတော်လည်းပဲဘုရားရှင်လို့မပွင့်ဟောတဲ့ကဘာမှာဘုရားရှင်လို့မရောက်တဲ့ကဘာမှာတော့ပြီးလူဖြစ်နေရမယ်ဆိုရင်လည်း အဲ့ဒီပုဂ္ဂိုလ်ဒီတရားတွေနာကြားခွင့်ကျင့်ပွားခွင့်ရပါမလားဒီတော့ခွင့်လို့ယောဂီညာမှာအခုဒီတရားတွေသာသနာတော်ကြီးဆုံးလာတဲ့အရာမှာလူဖြစ်နေရတဲ့အတွက်နာကြားခွင့်ရောမရဘူးလားကျင့်ပွားခွင့်ရောမရဘူးလားရတယ်ဒါကြောင့်ရေတိဋ္ဌာစိတ်ဓာတ်ကိုခွင့်သင်ညာတာလူရိုင်းကြအယူမှားပြီးဉာဏ်မရှိနဲ့မုဏိမကွယ်မဲ့ရကွယ်မသိခါရှက်ရောတဲ့ဒါတော့မှမကုန်မရနိုင်တဲ့ အဲ့ဒီမှာယတိ၈ပါးပေါ့ကေဒါလေးဆိုလိုက်မေပရိသံစိတ်ဓာရုခွင်အတင်ယတလူရိုင်းရာဟုအယူမှားပြီးဉာဏ်မရှိနဲ့ဉာဏ်မရှိဆိုတာလူတွေမမီတဲ့ဥပဒေဟိပုံကိုပေါ့ဉာဏ်မရှိနဲ့ မူနီမပွင့်မေယာကွင်မသိခါရှင်မျိုးမေယေတိဋ္ဌံစိတ်ဓာရုပ်ကွင်အသိဉာဏ်တံလူရိုင်းရာကိုအယူမှားပြီးဉာဏ်မရှိနဲ့ မုနီမပွင့်မယာပွင့်မသိခါရှင်မျိုးအေးဒီပုဂ္ဂိုလ်ဒီလိုရပြစ်7ပါးဒီလက္ခဏာတရား7ပါးဒီနေရာမျိုးကြီးရောက်နေတဲ့လူဖြစ်နေတဲ့ပုဂ္ဂိုလ်တွေဟာဒီတရားတွေလာကြားခွင့်ရှင်ပွားခွင့်အားထုတ်ခွင့်ရပါမလားဗျာတရားမရနိုင်ဘူးလေနောက်တစ်ခါနံပါတ်3သမ္မာဒိဋ္ဌိယပฏิလာကြခဏော သမ္မာဒိဋ္ဌိယကောင်းသောယူကိုပฏิလာတတ်တော်ရာသောခဏ၎င်းအယူကောင်းအယူမှန်ရှိနေတဲ့သမ္မာဒိဋ္ဌိယူကောင်းယူမှန်ရှိတဲ့ပုဂ္ဂိုလ်မှလည်းပဲတရားရဖို့ပြင်ကောင်းခါကောင်းကြီးပဲတကယ်လို့မိမိမှာမိစ္ဆာဒိဋ္ဌိယူရှိနေတဲ့ပုဂ္ဂိုလ်ဆိုရင်ခန္ဓာကောင်းမှုပြုပါမလားသီလတွေစောင့်ကြည့်ဆောင်သိမအောင်မလားအခုလိုဘုန်းကြီးတို့တရားဝင်နာကြပါအောင်မလား ဒီတရားတွေကိုကျင့်ပွားအားထုတ်ပါဦးမလားပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးတရားရနိုင်ကြလားမရနိုင်ဘူးဘုန်းကြီးတို့အခုချိန်မှာမဟုတ်ပါဘူးဘုရားတက်တော်ရှင်ရှာရှိနေတော့ကလည်းပဲမြတ်စွာဘုရားတက်တော်ရှင်ရှာရှိနေခြင်းမှာမြတ်စွာဘုရားရဲ့ယူဝါဒဗုဒ္ဓယူဝါဒမယူတဲ့အခြားမိစ္ဆာယူဝါဒယူတဲ့ပုဂ္ဂိုလ်တွေရှိဘူးလားအဲဒီမှာတော့မြတ်စွာဘုရားကိုယ်တိုင်ပွင့်ပြီးတော့ဘုရားရှင်ကိုယ်တော်တိုင်ဟောကြားနေတာပဲ သာသနာတော်ကြီးနဲ့ဒီလိုလားလို့ထုံးနေနေတာပဲဒါပေမဲ့အဲ့ဒီပုဂ္ဂိုလ်ဒီတရားတွေနာကြားကြရလားကျင့်ရောကျင့်ပွားအားထုတ်ကြရလားအဲဒီလိုဘယ်သူမှမကျင့်မပွားကြတဲ့အတွက်ဘုရားတက်တော်ရှင်ရှားရှိနေတဲ့အချိန်မှာရောအဲ့ဒီပုဂ္ဂိုလ်ကြီးမိစ္ဆာဒိဋ္ဌိအယူရှိတဲ့ပုဂ္ဂိုလ်ကြီးတရားရလားမရဘူးလားဟောတဏ္ဍာဒိဋ္ဌိအယူကောင်းရှိတဲ့ပုဂ္ဂိုလ်တဏ္ဍာဒိဋ္ဌိအယူကောင်းအယူမှရှိတဲ့ပုဂ္ဂိုလ်ဆိုတာလားကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံ ဒီကုသိုလ်ကံကောင်းကျိုးကိုရတယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံအဲ့ဒီအကုသိုလ်ကံကမကောင်းကျိုးဆိုးကျိုးကိုရနိုင်မယ်လို့ကံကံဤအကျိုးကိုယုံကြည်တယ်ကမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်အဲ့ဒီကမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်ရှိနေတဲ့ပုဂ္ဂိုလ်ကြတော့ကောင်းတာပြုရင်ကောင်းလို့ရမယ်ဆိုတာကိုသိနေတဲ့ပုဂ္ဂိုလ်ဟာဒါနာကောင်းမှုမပြုဘူးလားမပြုဘဲရောနေပါမလား နေကုန်ပြီစားနိုင်တယ်များတော့မိမိပြုနေတာမိမိနိုင်ငံတော်လေးတော့မိမိပြုနေတာဘယ်လိုမှမပြုဘဲမနေနိုင်ဒါနကောင်းမှုဒီကောင်းတာသိရင်ကောင်းတဲ့ကုသိုလ်ကံတွေဒီကံကကိုယ့်ကိုကောင်းကျိုးပြန်ပေးမှဆိုတာကိုသိနေသေးတာသိနေတဲ့အတွက်ကြောင့်အဲ့ဒီပုဂ္ဂိုလ်ကတော့ဒါနကောင်းမှုပြုဖို့ပြုမှသီလရယ်စောင့်ရှင်းတဲ့သူတဲ့တတ္တလို့သာကိုယ်ကဒါရီရှောင်ရှင်းတယ်ရှောင်ရှင်းတဲ့အတွက်ကြောင့်မို့သူတော်အားကိုမကျင်ခြင်းဘူးမတတ်ပြတ်ဘူးဆိုတဲ့ကူကမိမိ အနာယောဂကင်းပြီးကျန်းမာအသက်ရှင်နေဆိုတာသိနေတဲ့ပုဂ္ဂိုလ်ကသီလကောင်းမှုရောအဆောင်ပြေလို့လားသီလကောင်းမှုတွေလည်းဆောင်ပြေတာဒီဘာဝနာတရားတွေပွားများမယ်ဆိုရင်အဲ့ဒီဘာဝနာတရားတွေကိုဒီဒီချာချာတကယ်ဆရာသမားညွှန်ပြတဲ့အချိန်လိုက်လာပြီးတော့ကျင့်လို့ပွားများအားထုတ်နေဆိုရင်မိမိမှာဖြန့်ရောက်နေတဲ့အပူတောကတွေနဲ့အားထုတ်နေသေးမှငြိမ်းတာငြိမ်းနိုင် ဘုန်းကြီးတို့ယောဂီများအပေဒီကကလွတ်ပြီးလက်ညာပုံညာဆက်ရောက်လေးပါမျက်မှောက်ပြုမယ်ဆိုတာထားအောင်အခုဟောဒီတရားလေးကိုဒီလေးရှားရှားသာဘုန်းကြီးတို့ဆရာသမားညွှန်ပြတဲ့ပြန်လိုက်လာပြီးရှင်းတော့ရှင်းတော့လို့ဒီရှုမှတ်တာအာယုဘောမှာရှုစိတ်ဒီခက်ကြီးကြီးနေဥမာအဖြစ်ဝင်လေထွက်လေကိုရှုနေတဲ့ပုဂ္ဂိုလ်ဟာနာသီးသားရဲ့ဝင်လေကြီးထွက်လေကြီးလေးပေါ်မှာစိတ်လေးခက်ကြီးနေတယ်အဲ့ဒီအချိန်လေဆိုရင်မိမိသားနဲ့ပတ်သက်လို့သားပူနေပူနေတဲ့ပုဂ္ဂိုလ်ဒီအချိန်လာသေးတာ သမီးနဲ့ပတ်သက်လို့သမီးကိုပူနေရတဲ့ပုဂ္ဂိုလ်ဒီပူတွေဝင်နေရတာဒီအင်းကသမီးလေးရခင်မုန်းနေအောင်ကြားအတွက်ပူပင်နေရတဲ့ပုဂ္ဂိုလ်ဒီပူတွေအဲ့ဒီချိန်လေးလာသေးလားဟလာဟိဖောမှုပင်ကိုအာယုံလေးပေါ်မှာရှိနေတဲ့ပုဂ္ဂိုလ်ဟာဖောအာယုံပင်အာယုံလေးပေါ်မှာပဲသူ့အတူကျင်းကာလာလိုက်ရောကြသွားလိုက်ကျင်းကာလာလိုက်ရောကြသွားလိုက်ဒီအာယုံလေးပေါ်မှာမသိတဲ့ကက်တည်နေတဲ့ပုဂ္ဂိုလ်မှာအဲ့လိုစီးပွားဘူးသားဘူးတမီးဘူးပစ္စည်းဘူးယာရုဘူး အဲ့ဒီအကုသောကတွေဝင်နိုင်လားမဝင်နိုင်လားဒါဒီလိုရှုမှတ်နေကြကလေးမှာကိုပဲဒီအကုသောကတွေမြဲလားမမြဲဘူးလားဒီကျိုးဟာဘုန်းကြီးတို့ဟိုနောက်ဘဝနောက်ဘဝမှမှဒီကျိုးရမှာလားသူအထုတ်ဆဲလားအထုတ်နေခြင်းမှာကိုဒီကျိုးတွေရနိုင်လားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဘာဝနာတရားတွေအထုတ်ထိုက်သလားအမထုတ်ထိုက်ဘူးလားအာကိုတိုက်သလားအာမကိုတိုက်ဘူးလား လောကမှာကုသိုလ်ရှင်နဲ့ကုသိုလ်ရှင်နဲ့ဘယ်လူသားပဲဖြစ်ဖြစ်လူတွေမှမဟုတ်ဘူးဘုန်းကြီးတွေလည်းရဟန်းတန်ဃာတော်တွေလည်းတရားမရသေးဘူးကုသိုလ်ရှင်လည်းဆိုရင်အကြောင်းတစ်မျိုးမျိုးနဲ့အခုတော့ကတော့ကြုံရမလားမကြုံရဘူးလားဒီကျုံးလာတဲ့အဲ့ဒီလောကရဲ့အဲ့ဒီအပူတွေကတော့မြောက်ခြင်းရင်ဒီတိဋ္ဌာန်တရားအထုတ်ဖို့မလိုအပ်ဘူးလားအေးဒီတိဋ္ဌာန်တရားတွေအထုတ်ရင်လက်တွေလောကမြဲရဲ့အကျိုးမရဘူးလားစိတ်ဆင်းရဲတွေလုံးမြောက်ခြင်းဆိုရဲ့အကျိုးမရဘူးလား ကိုဆင်းရဲတွေလုံမြောက်ခြင်းဆိုတဲ့အကျိုးတွေမရဘူးလား။ဘုရားမျက်မှောက်မှာပဲမချမ်းသာကိုချမ်းသာ နေကချမ်းသာရှိအောင်လို့မရနိုင်ဘူးလား။ဟေးအဲ့ဒီလိုဘုန်းကြီးတို့ယောဂီများသမာဓိဋ္ဌိဆိုတဲ့အယူပေါင်းအယူမှန်ရှိနေတဲ့ပုဂ္ဂိုလ်ဟာဒါနာကောင်းမှုကိုလည်းပြုတယ်၊သီလလည်းစောင့်တယ်၊တရားတွေကိုလည်းပဲခုလိုနာတယ်။ဒီနေ့ဘုန်းကြီးတို့ရှင်မင်းတော်ဓမ္မမိသားစုများရှိပြီ။သတင်းတွေလည်းသတင်းတွေလည်းလာလာပြီးတော့ဟောကိုကအချိန်ပေးပြီးအာမထုတ်နိုင်တော့ဟဲ့အချိန်ပေးပြီးအာမထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကိုဘုန်းကြီးကပါရမီတွေ တရား7မိနစ်အားထုတ်ရတယ်။ခင်မိမိတို့သာသနာတော်နဲ့တွေ့ရလို့မနှက်ဘူးလား။ခင်လူချင်းရလို့မနှက်ဘူးလား။နှက်သွားပြီ။အခုတကယ်လို့ဒါမိမိကပါဠိလိုရှိနေဆိုရင်အဲဒီ9မိနစ်ဆိုတဲ့အချိန်လေးမှာအားထုတ်နေရင်အာယုံမသိနေနေတဲ့အချိန်မှာအဲဒီအပူတွေအဲဒီဘောကတွေငြိမ်းလားမငြိမ်းဘူးလား။ကဲပါရမီကြီးတဲ့ဒီလိုချာချာရှိမယ်ဆိုရင်မချမ်းသာဘူးချမ်းသာဆက်ရောက်ပြီးတော့ဘုန်းကြီးတို့အပေလေးပါမလွတ်နိုင်ဘူးလား။ကဲဒီတော့ဘုန်းကြီးတို့ယောဂီများဒီလိုတမ္မာဒိဋ္ဌိဆိုတဲ့ အယူကောင်းအယူမှန်ရှိနေတာဘုန်းကြီးတို့ယောဂီများအတွက်တရားရနိုင်တဲ့အခွင့်ကောင်းခါကောင်းကြီးကြုံလားမကြုံဘူးလားဒါတော့အခွင့်ကောင်းကြီးကြုံနေရတဲ့မှာမယူခြင်းတဲ့ပုဂ္ဂိုလ်ဟာကံကောင်းလို့လားကံဆိုးလို့လားဘယ်ဆိုလိုက်အယူကောင်းရှိတာမိမိမှမှန်စွာခွင့်ကောင်းဖြစ်ပေသည်အယူကောင်းရှိတာ မိမှန်မှန်သောခွင့်ကောင်းဖြစ်ပေသည်နောက်တစ်ခါနံပါတ်၄ဖွင့်ပါမှာပါလေဆိုသန္တာအာယရဏနာအဝိကနာခဏ မျက်စိလားနာလျာကိုသိဆိုတဲ့အကြည်တန်း၆ပါးမချွတ်တဲ့အပြည့်စုံရရှိနေခြင်းဟာတရားရနိုင်တဲ့အခွင့်ကောင်းကြီးတစ်ခုပါပဲတကယ်လို့များဘုန်းကြီးတို့မျက်စိအကြည်ဓာတ်ချွတ်တဲ့အနေနဲ့အဲ့ဒီမျက်စိအကြည်ဓာတ်ချွတ်တဲ့အနေနဲ့ဆိုရင်အဆောဘုရားကိုရောကြီးညိုခြင်းလို့ကြီးညိုပူးမြော်လို့ရပါမလား သံဃာတော်ကြီးဖူးမြော်ခြင်းနဲ့ကြီးညိုခြင်းနဲ့ဖူးမြော်လို့ရပါမလား။ကဲအဲဒီလိုဖူးမြော်လို့လည်းမရတဲ့အပြင်ဒီမြတ်စွာဘုရားဟောတဲ့တရားဒီသံဃာတော်ကြီးဟောတဲ့တရားတွေကိုကိုယ်တိုင်မျက်စိနဲ့မြင်တွေ့ပြီးတော့နာကြားခွင့်ရပါမလား။မရတော့တကယ်လို့အဲ့ဒီသံဃာတော်တွေကိုမြင်တွေ့ရလူပုဂ္ဂိုလ်ကြီးရှားပုဂ္ဂိုလ်ကြီးမြင်တွေ့ရလို့ပဲတရားဒီမှာတိပ္ပဏေဒနာတော်နည်းနဲ့ရှုရမယ်ဆိုရင် မြင်တဲ့အခါမှာမြင်တိုင်းမှာမြင်တယ်လို့ရှိပါတယ်ဆိုတော့ဒီယောဂီပုဂ္ဂိုလ်မျက်စိအကြည်ဓာတ်ချုပ်တဲ့နေတဲ့အတွက်မြင်တယ်ရှိလို့ရပါမလားမြင်တာလေးရဲ့ဖြစ်မှုပြမှုတွေကိုသိနိုင်ပါဦးမလားခင်အဲ့ဒီဖြစ်ဖြစ်တရားတွေသူမြင်နိုင်မှာမလားမမြင်နိုင်တော့ဒါမျက်စိကြည်ဓာတ်ချုပ်တယ်ခင်နားကြည်ဓာတ်ချုပ်တယ်နားကြည်ဓာတ်ချုပ်တဲ့နေတဲ့ပုဂ္ဂိုလ်တရားအဲ့ဆိုဘုရားဟောတဲ့တရားတွေနားကြားဖို့ရပါမလား ကသံတော်ရှင်လေးတွေဟောကြားတဲ့တရားတွေလာကြခွင့်ရပါ့။လာကြခွင့်မရတော့ရှင်းကြအထုတ်နေရောသူသိပါမလား။မသိတဲ့အတွက်ကြောင့်မို့ရှင်းကြအထုတ်ခွင့်ရောရပါမလား။ကဲတကယ်လို့ယောဂီတို့ပဲယောဂီတို့နာအတန်လေးကြားလို့ကြားတယ်လို့ရှုရတယ်လို့သူ့မှာကြားတယ်လို့ရှုခွင့်ကြုံပါအောင်မလား။မကြုံတော့ဘူး။နားကြည့်တာရှုတယ်။ဒီလိုပုဂ္ဂိုလ်တွေကြီးတို့တွေ့ဘူး။မျက်စိကြည့်ရရှုတဲ့ပုဂ္ဂိုလ်တွေတွေ့ဘူးလား။ လက်စီအကြည်သာရှုတတ်တယ်ဆိုတာမျက်လုံးနှလုံးကိုဒီမှာမျက်နှာကြီးကိုမပါဘဲနဲ့ကြောင်ချောကြီးကိုဘုရားမြင်ဘူးလား။အော်ဒီလိုပုံကူကြီးရှိသေးတယ်။အမေဒါသူပိတ်တာလေလူဘဝကိုရပါလေ။သူပိတ်တာဖြစ်နေတာပါလား။ဒီကမျက်စိမကွင်းမျက်စိနေရာမှာမျက်စိမပါ။အဲ့ဒီပုံကူမျိုးကိုဘုရားမြင်ဘူးလေ။အဲ့ဒီလိုပဲနားနေရာနားမပါတဲ့ပုံကူကြီးကြောင်ချောကြီးအဲ့ဒါကြီးကိုလည်းဘုရားမြင်ဘူးလေ။ ဘုန်းကြီးတို့ဟိုတန်ကုန်မြို့ကအောင်စားအစားပြန်ဝင်ကြီးရှိတယ်။အဲ့ဒီနားမှာဆေးရုံတွေရှိတယ်ပါဆေးရုံမှာတော့ဘုန်းကြီးသိတယ်။အဲ့ဒီမှာဘုန်းကြီးတို့ကဝါသုတင်္ဂကပ်ဝင်အဲ့ဒီဆေးရုံမှာအဲ့ဒီမှာဆရာဝန်ကြီးကဒီမှာဘုန်းကြီးရှင်မှာတရားအထုတ်ပြုတယ်ဆိုအဲ့ဒီမှာဝါသုတင်္ဂကပ်ဝင်ပြက်လို့ဘုန်းကြီးသွားအဲ့ဒီမှာပြက်သွားတဲ့အခါမှာသူကလက်ပြအဲ့ဒါတွေကိုဘုန်းကြီးကတွေ့ရတယ်။ဒါပေမဲ့မိခင်ကဟောသာသမီဆိုတဲ့ကုသွေးမိခင်က ကျွန်တော်ဒီလိုပုံမှန်တရားနဲ့ဖြစ်နေတဲ့သာသမီတွေကလည်းရင်ဝင်နေပိုက်ခံရှာတယ်သူတို့ရင်ဝင်နေတချို့ပုဂ္ဂိုလ်များဆိုရင်ဥပေါင်းကြီးကြီးဥပေါင်းကြီးအကြီးကြီးပဲဟာဒီအဲ့ဒီပုံမှာအကောင်းဆုံးဆုံးနေတယ်မပါတဲ့ဟာတွေအများကြီးအဲ့ဒီလိုဘုန်းကြီးတို့ယောဂီများတွေ့ဘူးပါလေမျက်စိအကြည့်တာချိုးတဲ့နေတယ်နားအကြည့်တာချိုးတဲ့နေတယ်နှာခေါင်းအကြည့်တာဘုန်းကြီးတို့နှာခေါင်းကြီးပါပြီးတော့ဒီမှာအနတ်ခံလို့မရတာတွေရောရှိဘူးလား တချို့သခေါင်းကအညံ့ကြီးတဲ့ချုပ်တဲ့နေတာနာနာလည်းမသိဘူးမွေးတာလည်းမသိဘူးကဲမွေးလို့လည်းရှူလို့မရဘူးနာလို့လည်းနှကောင်းပိတ်ရမလို့ကံတော့ကောင်းပါလေနာနဲ့နေရတယ်ဖတ်တော်လေးဘုန်းကြီးတို့ကြတော့ကံမကောင်းတဲ့အနတ်ဆိုဘလို့ဟိုမှနေလို့မရဘူးသက်ရှူလို့မရဘူးအသက်ရှူလေးချက်ပြီးချွေးတွေပြန်လာတာကအဲဒါမကောင်းတဲ့အနတ်ဆိုဘလို့မှကိုနတ်ဆံလို့မရဘူးဘုရားကဒီမှာနှကောင်းအကြည့်ရချွတ်တဲ့ပုဂ္ဂိုလ်၊နှရာအကြည့်ရချွတ်တဲ့ပုဂ္ဂိုလ် ကိုယ်ကြည်တဲ့ချွတ်တဲ့ပုဂ္ဂိုလ်နောက်ဆုံးဘုန်းကြီးတို့ယောဂီစိတ်အကြည်တဲ့ချွတ်တဲ့ငါကြည်တဲ့အဲ့ဒီစိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်တရားထုတ်လို့ရပါလားမရဘူးဒါကိုဘုန်းကြီးတို့ရိတ်တာတန်လာပို့တဲ့ပုဂ္ဂိုလ်တွေကရှိသေးတယ်စိတ်ကြည်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်တွေလာလာပြီးပို့သေးတယ်အချို့ကလည်းလာပို့ပြီးတော့သူတို့ကပို့လို့ပို့တာလားပို့ပြီးဘူးမှလည်းဒီမှာမနေရဘူးတရားပုဂ္ဂိုလ်တွေကဘယ်လိုနေကြရမလဲညအလူထားမယ်ဟောပုဂ္ဂိုလ်ကမအေးဘူးတဲ့ ဘေးကယောဂီရှိလို့ရအောင်မင်းကဟိုဟိုပုဂ္ဂိုလ်ကရှိတဲ့ညာတွေအကုန်လုံးရှိနေမှာတခါလည်းအကုန်လုံးဖြီထုတ်ပြီးတော့ဟိုလိုပြန်သွင်းလိုက်ဒီလိုပြန်ထုတ်လိုက်တခါမှဖွင့်လိုက်ပြင်လိုက်နေဒီဘေးကပုဂ္ဂိုလ်ဘာလို့လို့မရအဲ့ဒီလောက်ဆိုရင်တော်သေးတယ်မထင်လို့အိပ်ပျော်သွားတဲ့အချိန်လေးများဆိုရင်စဉ်းစားလာကြည့်တော့ကဲဘုန်းကြီးယောဂီများစဉ်းစားလာကြည့်တော့အဲ့လိုတွေ့ကြည့်တဲ့ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ဟာ ဘုန်းကြီးကဒီလိုတရားအထုတ်ပုံသူ့ကိုဘယ်လိုပဲသင်ပြနေတယ်နဲ့သူ့မှာရှိတဲ့ချွတ်တဲ့နေတဲ့အတွက်ဒီတရားတွေပေါ်မှာရောဒီဒီရှားရှားမှတ်မှတ်သားသားနာကြားနိုင်ရှိပါမလားနာကြားနိုင်တယ်မှတ်ညာအားဖြင့်ရှိတော့ဘူးမရှိတဲ့အတွက်ကြောင့်ဘယ်လိုမှရှုမှတ်အားထုတ်လို့မရနိုင်တော့ဘူးဒါကိုတချို့ပုဂ္ဂိုလ်တွေကခါရဲပဒါစာရီနဲ့အကြောင်းလေးပြပြပြီးတော့သူတို့ကလာလာပြီးပြောတာပဒါစာရီညာနဲ့တွတ်တွတ်ခါယူနေတာအောင်မယ်သူတို့ကအကြောင်းပြ ပတ်သက်ခါယူနေတာအဲ့ဒီမြတ်စွာဘုရားတရားနဲ့တွေ့ဘုန်းကြီးလည်းပြောပြအဲ့ဒါလည်းပတာစာကြီးညာဖြစ်တာကပတာစာကြီးကိုဟောလာတာမြတ်စွာဘုရားဆိုတော့ဒီကဥဒ္ဒကနာပြောတာဒီကဥဒ္ဒကနာလို့အဲ့လောက်ကြောင်လို့စွမ်းမှာမဟုတ်ဘူးလို့ပြောရတယ်ဒါကြောင့်မြတ်စွာဘုရားဟောတာကြောင့်မြတ်စွာဘုရားပတာစာကြီးတတိလွတ်ကင်းနေတဲ့အချိန်တရားဟောရတာမဟုတ်ဘူး ရှင်းနမပဒါစာတတိယပါတော့လားသင်ဟာဘဝအစစ်စစ်ကဒီမှာသာအတွက်ငိုပဲရတယ်ရေကြီးဒီလင်ခင်မို့လင်အောင်ကြအတွက်ငိုပဲရတယ်ရေကြီးမိဘနှစ်ပါးနဲ့မောင်းပွားအတွက်ငိုပဲရတယ်ရေကြီးတဘဝလေးလို့သင်ခြင်းနေတာရှင်းနမသင်ဘဝဆက်တန်းဆက်တန်းသူတို့အတွက်ငိုပဲရဒီနေ့ရေကြီးကမခန်းချော်ပဲရှိခဲ့သမုဒ္ဒရာလေးလင်းမှာရှိနေတဲ့ရေတဲ့ကြောင့်နားနေရှင်းနမသင်တတိယပါတော့လားမြတ်စွာဘုရားတတိပေးလား အဲဒီမှာတတိယပါတတိယပါတတိယပြီဆိုတဲ့အခါကလည်းသူ့ရဲ့ကိုယ်ခန္ဓာမှာဘဝသဗ္ဗလာဏတိဖြစ်နေတာတွေကိုဟောရှက်တဲ့စိတ်ကြောက်တဲ့စိတ်မပေါ်ဘူးလားဒီရှက်စိတ်ကြောက်စိတ်ကြီးပေါ်လာပြီဆိုတဲ့ကောသူတတိယပါတတိမရဘူးတတိယဒီအဲ့ဒီကြတော့မှမြတ်စွာဘုရားနတ်တန်တိဗုဒ္ဓဒါနာယစတဲ့ဒေသနာလေးဟောတာရှင်သမီးဒီတေကိုကိုဘုနာကိုတေကိုကျုံလာပြီဆိုရင်မိဘကလည်းသာသမီကိုမကယ်နိုင်တယ်လို့သာသမီကလည်းမိဘကိုမကယ်နိုင်ဘူးရှင်သမား အဲတော့အတိလိမ္မာဉာဏ်ပညာနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များမိမိရဲ့သီလလေးကိုရှင်းပြသွားဆောင်ရှင်းပြီးတော့ဒီမဲ့တယ်ဆိုတဲ့အဖြစ်နဲ့တရားကိုကျင့်ပွားအားထုတ်ကြတယ်ရှင်မလို့မြတ်စွာဘုရားကဟောကြားတဲ့အခါမှာအဲ့ဒီဒေသနာကိုနားလာခန္ဓာဉာဏ်သိပြီးနှလုံးသွင်းလိုက်တာအဲ့ဒီမှာအာလုံးအပုတောကတွေအာလုံးငြိမ်းပြီးသောတပ္ပတိမဲ့ညာပုံညာဆက်ရောက်သောတပ္ပခရိယပုဂ္ဂိုလ်တွေဖြစ်သွားတာအဲ့ဒီချိန်မှာအဲ့ဒီမှာတတိလေးရနေတဲ့အချိန်မြတ်စွာဘုရားဟောတာတတိလက်လွတ်ဖြစ်တဲ့အချိန်ဟောတာမဟုတ်ဘူး ဘောမဒီပုဂ္ဂိုလ်ကဒီလာပို့တဲ့ပုဂ္ဂိုလ်ကတတိမပြားတယ်။အဲဒီပုဂ္ဂိုလ်ဘုန်းကြီးဟောလို့ဖြစ်ဘူး။အဲဒီလိုပုဂ္ဂိုလ်မျိုးကိုဘလို့မှမတတ်နိုင်ဘူး။ဒါကြောင့်အကြည်ဓာတ်ချွတ်တဲ့နေပြီဆိုရင်အကြည်ဓာတ်ချွတ်တဲ့နေတဲ့ပုဂ္ဂိုလ်ကိုဘုန်းကြီးတို့ဘလို့မှဒီပုဂ္ဂိုလ်တွေကိုတရားရနိုင်တဲ့ခြေလေးရပါမလားလား။ဒါကြောင့်အကြည်ဓာတ်၆ပါးချွတ်တဲ့နေပြီဆိုရင်ဒီပုဂ္ဂိုလ်တွေအတွက်ခွင့်ရည်တွေတရားရဖို့ခွင့်ရည်တွေဆုံးရှုံးနေတယ်။ အကြည့်တဲ့၆ပါးပြည့်စုံနေပြီခုမျက်စိလည်းကောင်းတယ်နားလည်းကောင်းတယ်နှာခေါင်းလည်းကောင်းတယ်လျှာလည်းကောင်းတယ်ကိုယ်တွေ့တွေလည်းကောင်းတယ်စိတ်အကြည့်ကတော့ခွန်ကြီးတို့ယောဂီများကောင်းမလားမကောင်းဘူးလားဒီကောင်းမှပဲဖြစ်မယ်နော်မကောင်းတော့မဖြစ်ဘူးနော်အဲ့တော့စိတ်ကြည်တတ်ပါအဲ့ဒါကောင်းနေပြီဆိုတဲ့ပုဂ္ဂိုလ်ဟာအခုဒီတရားတွေကိုနာကြားခွင့်အားထုတ်ပြပြရဘူးလားအဲ့ဒီအားထုတ်ခွင့်ရတဲ့အချိန်ဆရာသမားကြောင့်ပြတဲ့အချိန်ကလိုက်လာပြီးတော့ဝေယောတိတိနဲ့ရှင်ဘွားအားထုတ်လို့ဆိုရင် ဖြစ်ချင်တာမိမိအတွက်တရားရဖို့ဖွင့်အခါကောင်းကြီးမကြုံဘူးလားဗျာကဲဆိုလိုက်အကြည်တဲ့၆ကြာပြည့်စုံတာမှန်စွာဖွင့်ကောင်းဖြစ်ပေသည်အကြည်တဲ့၆ကြာပြည့်စုံတာမှန်စွာဖွင့်ကောင်းဖြစ်ပေသည် two. ဒီတော့ဘုန်းကြီးတို့ယောဂီများဒီအခွင့်ကောင်းအခါကောင်း၄မျိုးနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာမိမလမ်းမှာဒီပဋိပ္ပံဆိုတဲ့မဲ့တဲ့အကျင့်တရားတွေကိုသာအထုခွင့်ရမယ်ဆိုပါရင် ဆရာသမားညွှန်ပြတဲ့အတိုင်းနိုင်နာပြီးတော့ရိုးရိုးတည်တည်ရှင်ပွားအားထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ပါရမီအားလျော်စွာတရားဓုကြီးရနိုင်လားမရနိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများမိမိကိုယ်ကိုမိမိပြန်ပြီးတော့ဆန်းစစ်ပါဘုဒ္ဓဘာသာနာဘုရားပွင့်တဲ့အခါဖြစ်တဲ့အတွက်ကြောင့်သာသနာတော်ကြီးနဲ့မိမိတို့ကြုံလားမကြုံဘူးလားနံပါတ်1ခွင့်ကောင်းကြီးကြုံနေပြီနော်နံပါတ်2ယတိမသေတိဥပပတ္တိကနာ သာသနာထွန်းကားတဲ့အရာကိုယေရှုမဒေတာလို့ခေါ်ပါတယ်။သူသာသနာထွန်းကားတဲ့အရာမှာမိမိတို့လူဖြစ်သလားမဖြစ်ဘူးလား။ကဲသာသနာထွန်းကားတဲ့အရာမှာနံပါတ်1လူဖြစ်နေပြီ။ကဲလူဖြစ်နေတဲ့အတွက်ကြောင့်ဘဝင်းလူယောဂီများဒီတရားသာသနာတော်ကြီးထွန်းကားတဲ့အရာမှာလူဖြစ်နေတဲ့အတွက်ဒီတရားလေးနာကြားဖို့ကျင့်ပွားဖို့တရားဘူးလား။ကဲမိမိတရားရဖို့ရအခွင့်အခါကောင်းကြီးကြုံမလားမကြုံဘူးလား။ကျုံနေဟောတကသမ္မာဒိဋ္ဌိယပရိဒါဒခဏောမိမိတို့ဟာ သမာဓိရှိယူကောင်းရှိသလားမိစ္ဆာဓိရှိယူရှိသလားကဲသမာဓိရှိဆိုတဲ့အယူကောင်းအယူမှန်နဲ့မိမိတို့မှာပြည့်စုံနေပြီနောက်တစ်ခါနံပါတ်၄ယတိနာနာတရားကိုစိတ်ဆိုတဲ့အကြည်ဓာတ်၆ပါးနဲ့မပြည့်စုံဘူးလားကဲဒီတော့အခွင့်အခါကောင်း၄မျိုးနဲ့မကြုံနေဘူးလားဒီအချိန်ခေါင်းကြီးတို့ဆရာသမားကောင်းနဲ့တွေ့လို့ဆရာသမားရဲ့ညွှန်ကြားချက်အတိုင်းလာလိုက်လာပြီးတော့ကျင့်ပွားအားထုတ်နေဆိုပါရင် သာသနာ2500မကဘူး9000ကျော်သွားရင်ရောတရားရနိုင်ကလားမရနိုင်ဘူးလားဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဤမေသာသုပတ္တဘိက္ခုသမ္မာဝိဟရေယောအသုံယောလောကောဟံတိအတ္တသုပတ္တသုပတ္တယဟံဤမေသာဘိက္ခုဤငါဘုရားဤတတိတယဟံတို့တို့သည်သမ္မာသောမောမှန်ကန်စွာဝိဟရေယောမချုပ်မနှင့် ။ဘာဖြစ်လဲညွှန်ကြားတဲ့အတိုင်းရှေ့ကြပွားများအားထုတ်၍နေကြကုန်များ။သောကောဟောဤလောကအဖြစ်ဖြင့်အရဏတေယဟန္တာတို့ဖြင့်အကုံရောမသိဆုံးသည့်အတ္တရှိရာ၏။ဟောဤလောကကြီးရဲ့ဘာဗျာညွှန်ကြားတဲ့အတိုင်းသာလိုက်လာပြီးကျင့်သုံးအားထုတ်နေသာသနာ9000ကျော်သွားပြီရှိ။အဲလိုရိုးရိုးသားသားအားထုတ်နေတဲ့ပုဂ္ဂိုလ်ကြီးရှိနေတယ်ဆိုရင်သောတာပန်သဂရကအနာဂံယဟန္တာစိတ်လုံးလားစိတ်လုံးလား လောကီဥဒ္ဒါရှိရဟံတိယန္နာတို့ဖြင့်အတုံယောမသိလုံးဒီအတ္တဖြစ်ရ၏ဒီတိဒီလိုဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည်အဝေါ်စာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း